ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်ကျော်စခန်း၌31ရက်9လ2009ခုနှစ်တွင်ဟောကြားတော်မူသောမမေ့ကောင်းမမေ့အပ်သောအရာတရားတော်ရှိကူရရှိကူပြုံးတယ်ဒီတော့သူပေါ်လာလာတော့ဘုရားတရားတော်ပါဘုရား သို့တော်အများနာဝင်နိုင်လောက်တဲ့စကလုံးနဲ့သုံးပြောတာတခုပဲရှိပါတယ်ဟုတ်ကြအဲသူဟောတာပဲဒီဒီတရားသာနာဟောတာဒီဒီတခါတော့နာကြပြီးရင်လိုက်နာရတော့နိဗ္ဗာန်ထိတာဝင်ယူပါလေ။မြေဟာပိုက်ကြီးလိုက်နာနေလို့မလိုအပ်ပါဘူး။ဟုတ်ရ။ခိုင်းနာလေးတခွန်းပေါ့လေ။တခွန်းလေးပြီးတခွန်းနဲ့ပြီးသွား။တို့ဟာလာကိုကြားမှုမှာပါ။ အဲထုံသိတုံးဆရာတော်ဆိုကြားဘူးလားတို့တပည့်တွေကြားပါဗျာဟင်တို့ခွန်းနေသူဆရာတော်ကရန်ကုန်6ဥလာဖသူ့ဘွယ်ကထုံဆရာတော်ရဲ့ဘွယ်ကဥနာတရာလေမောင်နာတရာရဲ့တရားအားထုတ်တယ်ဆိုတော့ဘူတံဘူတတော်အတ္တိတွေ့တာပဲဒါလေးပြောတော့ သူ့ဆရာကဒါတခုနဲ့ပြောတာသူတို့ကတော့ဟောဘောရသာတပိလာတိဆိုတော့ဒါပြောရင်ကုန်ပြီလားဘူတံဆိုသင်္ချာဆိုဖြစ်ပေါ်လာတဲ့အရာဝတ္ထုကိုဘူတတော်သင်္ချာတဲ့သင်္ချာပတ္တိကျုပါမှတ်ပါလို့ပြောတာဟင်ဟင်ဟင်သင်္ချာပေါ်လာရင်ပေါ်လာတဲ့သင်္ချာကိုသင်္ချာတဲ့သင်္ချာအောင်မှတ်ပါတော့ဒါပဲသူသိအဲ့ဒါနဲ့အထုံဖေးတုံရလို့ဖြစ်လာတာဟင် အားထုတ်မဲ့သူကခွန်းလာမယ်နှခွန်းမပြောရပါဘူးကြာဟင်ဘာလို့ဘာမပြောရင်တော့အိပ်ရောသူနှိုးရတာကတခါနှိုးပါဗျာမင်းတို့အိတ်ချင်အောင်ဆောင်နေတာဟင်ဒါအိပ်ရောသူတွေကအိတ်ချင်အောင်ဆောင်နေတာဟုတ်ကဲ့ဟာတကယ်ကအိတ်ချင်အောင်ဆောင်နေများရှိတာလေဒီတို့ကတော့ပြောမှာကြာရဲ့လို့ကျေးဇူးပါတိလာကြီးတာဦးဆုံးမှာပြောကြပါ どうも。 လီလာသံဃာသံဃာဝဋ္ဌာဒုက္ခမောဒနာထာယမိခန္ဓာသတိခမိယာယတိမာမိသာသပသုထုမိမောဒနာကသတိမာ အာကသတိမအာကသတိမဣတံမေပုံအာသဝတိအာဟောတိဣတံမေတိမဝိပါဏတဝိသယောဟောတိသာပမသေနမမိအရေမစံသာသတိတယံသံဘာရေတဣတံမာရိကိညာသုတ္တခာဝေ ကျေးဇူးသာဆောင်ထိန်းထောက်ပြနိုင်ကြပါစေ။ဒီတို့အပမာဒဆိုတဲ့ကသုံးပါးသုံးရရှိပြီးအပမာဒပါလို့ဆိုဉာဏ်မာလို့တော့မမွေကောင်းတဲ့အရာဝတ္ထုတွေလို့ဟုတ်လားဗျာ။မမွေသိတဲ့အရာဝတ္ထုတွေမမွေကောင်းတဲ့အရာဝတ္ထုတွေကိုသာလို့အပမာဒဟောတို့ မနေ့ကညမနေ့ကပြောတဲ့ဒုံလက၅မျိုးနော်ရခဲတဲ့ဒုဆိုတာရခဲတာလပါရလာလေဒုကခက်ခဲရခဲတဲ့ဟာကိုဒုံလကလို့သုံးတယ်ဟုတ်မလားရခဲတာကိုဒုံလကဟုတ်ရဟင်ရခဲတွေတဲ့အမြဲတမ်းတို့လူဖြစ်တိုင်းသာသနာနဲ့မကျုံဟုတ်ရသာသနာရှိတိုင်းလူလာမဖြစ်ဘူး ခက်ခက်ခဲခဲပဲလူဆိုတာလည်းအင်မတိအင်မတန်ကုသိုလ်ကောင်းလာကောင်းလာမှဖြစ်တာသူတို့တိရစ္ဆာန်ကလွယ်ပါတယ်စိတ်ကြည့်တဲ့အတိုင်းမှာမျောပြီးတိရစ္ဆာန်ချစ်ဖို့ပေးကြဤဟုတ်ကြမရေရောက်ဖို့ပေးကြဤဟုတ်ကြစိတ်ဓာတ်ဖြစ်ခြင်းကပေးကြဤကြည့်တဲ့စိတ်ကိုစိတ်တိုင်းမှာမျောပေးလိုက်ပါလွယ်ပါတယ်ဟင်အစင်းဆိုတာကဟိုအားပိုက်ဖို့မလိုဘူးတင်တယ်အတက်သာအားပိုက်ရတာလား နိအစဉ်အားစိုက်ဖို့မလိုပြောလိုက်ရုံပဲဟုတ်နော်ကြည်တယ်ဟိုတို့ခန္ဓာကိုယ်ကိုကဟိုဖက်စကွက်ဟိုခုရှိနေတဲ့လူရုပ်လူတန်းတန်းအဲ့ဒါကကောင်းမှုကပေးလိုက်တာဒီထဲမှာရှိနေတဲ့တို့ဓာရုပ်တွေထင်တယ်ဟိဟင်ဒီညီဓာတို့ညီဓာတို့ဒီရှိနေတဲ့ဟိုဒီလူရုပ်တရံရဲ့အတွင်းထဲမှာရှိနေတဲ့ဓာတွေကဓာရုပ်ခဲ့ ဟုတ်တယ်နော်ဒီတိုက်ဒီတိုက်ဒီမဲ့တို့မွန်းမှန်ပြီးလှုပ်ထားတာမဟုတ်ဘူးလားဟုတ်တယ်ဟင်ဓာတ်ရုပ်ကဓာတ်ညင်မဲ့သွားမှာဓာတ်ညင်ကသူ့ဓာတ်သွေးကဒီတောင်းတဲ့ဓာတ်စာကိုပဲသူကရှာမယ်ကောင်းတာမကောင်းတာသူ့လို့မဟုတ်ဘူးစိတ်ကစိတ်သာသူ့လို့သူ့ဓာတ်တဲ့ရင်စိတ်ပြီးဟုတ်လားကောင်းတာမကောင်းတာလည်းသူဆိုင်ဟုတ်တယ်နော်ဟင်သူဓမ္မဟိုဓမ္မတေတာလည်းဆိုရင်အဲသူပဲထုတ်ပြလိုက်မှာပဲဟုတ်ကလားဗျာဟင် ပြီးတော့သူအတွေးအထိအသေးစိတ်အပိသူ့မှာမရှိဘူးသဘောရောင်ပညာပြီးလေးနဲ့သူကပြီးသွားမှတင်တယ်ဟိဟင်ဒါကတည့်ရဲ့ဟိဒါကဝက်ဟိဒါကကြက်ဟိပြီးပြီးသားပဲဟင်ဝက်ကြောင်ကြက်ကြောင်အတွင်းကြကြသူလိုက်ပြီးတော့တိဖို့မလိုဘူးသူကဓာတွေးတောင်းတာရှာပြီးလို့လေးပြဟုတ်ရအဲ့တော့ဓာတွေးသေးလို့သူဓာတွေးတိုင်းလိုက်လို့နေတော့ကြိုက်တာတွေကြီးတဲ့ကြတဲ့နေကိုဟင်ဟင် အဲတကယ်မှမကြိုက်တဲ့နေ့ရှိလို့လားပဲတနေ့ကအဲကြိုက်တာကြီးရအဲ့ဒါပြည်တာမျိုးကြီးကြီးရအဲ့ဒီတိုင်းမှာထားလိုက်တာပြည်တာပါရတိတာဟင်ဟုတ်ကြတဲ့ပြည်တာဗျာဟုတ်ကြဟိုတို့ပါတို့သာသမီခင်မင်းသာသမီအဲဒီစီခင်မင်းဒီစီခင်မင်းနဲ့နေရာဆွဲနေတာနေမှများမှမဟုတ်ဘူးဟင်ဒီဟိုခင်မင်းနဲ့နေရာတို့ရန်ကုန်တော့က တို့နဲ့နေတဲ့ဓမ္မမိတ်ဆွေတို့ကြောင်းလို့သူအရှိချင်းကသူအဖေကဟိုတစ်တော့ဝင်တော့သူ့အိမ်မှာဟိုအစီခံတယောက်ရှိအဲဒါပေးပြီးတော့သူအဲ့ဒီသူ့ဘူရဲရဲ့အောက်ဘက်ကပတော့ပြအောက်ကလူတန်တော့လူတန်မယ်လူလူမပြီးဥဝဥဝဥဝဥဝနဲ့ကြားတယ်အဲ့တော့သူ့အိမ်ကပြီးတယ်ဟာကိုကောင်းဟိုဘာမလို့ဘူးအဲ့ဒီနာမှာရှိနေမယ်ဘာရှိမလဲတိုးကြည့်လမ်းဆိုတော့ တို့လင်းကုန်းဖေးတာလေးဟိုဖေးတာမူလေးတွေ့ဘူးလားအဲ့ဒါလေးထဲမှာရှိခိကဘျုခိကသုံးတဲ့မြေပြီးအိုးလေးတစ်လုံးနဲ့ငွေတမှုတဲ့ရှိခိကတမှုကိုဟင်ဘူဒီပေဒီဟိုသုံးမှုမှာပါဟင်အဲ့တော့အဲ့ဒါလင်းကုန်းဖေးတံဘူးလေးနဲ့အဲ့ဒီထဲမှာမြေပြီးအိုးလေးတစ်လုံးအယူတို့ဝါယူနဲ့ပေါက်ရတာငငယ်ရတော့တွေ့ဘူးပါလေဟုတ်ကလားဗျအဲ့ဒါနဲ့ငွေတမှုနေတယ်တပိတ်တာဖြစ်ရတာ ဟင်ညာမထင်သလားဟင်အဲဘေဂာမီနောက်ဆုံးစိတ်ဟာပထမဘဝဘေဂာမီအဲ့ဒီကိမင်းသိတဲ့ကာကင်းအဲ့ဒီကိမင်းနဲ့နေရာပြီးတာဟင်ဘေဂာမီမဟုတ်မကြီးချမ်းသိတဲ့ဘင်းပွားနေရဲ့ဟင်ဘေဂာမီကိုကျဲဟဲဝဲဟဲအဲ့ဒီပညာပြီးတဲ့ဘင်းသွားဒိဋ္ဌာဟုတ်နော်ဟင်အဲ့တော့အောက်သွားဖို့ကလွယ်ပါတယ်ကြည်တဲ့စိတ်ကိုဒီတိုင်းညှို့ထားလိုက်လို့မှာတဏီကုံနဲ့အဲ့ဒါ ဟိုတစ်ဆယ်တဲ့မေးချင်းကြိုက်တာရဲ့မကြိုက်တာရဲ့မသိတာရဲ့ဒီသုံးခုနဲ့သူတို့ဒီသုံးခုထဲလဲသုံးနေတာရှင်မဒီသုံးခုကလွယ်လူကျန်တာရှိသေးလားဟင်ကြိုက်ရင်ကြိုက်ကြကြိုက်တာမဟုတ်မကြိုက်တာပဲတင်နေဟိဒါပြီးပါပြီးပါလာနေတော့မသိတာတင်နေဟိဒါပဲရှိတင်နေဟင်အဲ့တော့တို့ဒီတိုင်းအောက်ကိုစုံသွားနေရင် ထက်တက်ဖို့မရှိဘူးနော်အထက်တက်ဖို့အရေးကြီးလုံးလို့မမေ့ကောင်းဘူး ตรงละปักตรงละปักมันมีของအဲ့ဒါထဲချက်ဖူးလားဟုတ်နော်ဒီဘုရားဖြစ်ဖို့လူဖြစ်ဖို့ဟုတ်ကလားဘုရားဖြစ်တဲ့လူဖြစ်တဲ့ဟုတ်လားဘုရားလည်းပွင့်တဲ့လူဖြစ်တဲ့ယုံကြည်ဖို့တရားလည်းသိလို့တယ်ဘုရားနဲ့တွေ့ရင်ယုံနာမမဟုတ်တာဟင်ဘုရားနဲ့တွေ့တဲ့ယုံလို့ဒီအိန္ဒိယဒီကလာတော်မတန်ကြီးဖူးခဲ့တိုင်းပါမလားအိန္ဒိယပြည်ကဟိုဘုရားဖွင့်မှမထွက်သေးဘူးယုံသူလောက်ပါသွားတာ ယုံဖို့တို့တော့ခဲရင်ဟင်ဟင်ယုံဖို့တို့တော့ခဲရင်တံပရာတံပတ်ယုံတော့ယုံနေအကျိုးအလို့အာယုံကနေလွတ်အောင်ဖတ်ဖို့တို့တော့ခဲရင်ပါပိပိတအာယုံကလွတ်ဖက်တာပြောတာဒီမှာဝတ်ချပြောတာမဟုတ်ဘူးဟင်အာယုံတိုးရင်မတန်းလေဒီအာယုံကအစွဲမပါဘဲနဲ့လွတ်ထွက်သွားတာတိုးရင်ပြောက်သွားတာပေါ့ဗျာဟင်ပါပိပိတပါပိပိတယုံလို့ကျင့်ပြီးတိုင်အောင် အာယုံကကြော်နိုင်ဖို့တော်တော်ခင်းနေတယ်ဟုတ်နော်မှန်ပါဗျာဟင်သာဓမသဝနာသွားတော့သူတော်ကောင်းတရားဈာနာရဖို့ခင်းနေပြီဒါသာကေလုံးဟုတ်နော်ဒါကေလုံးအဲ့ဒါကိုမနည်းတာတော့ဒုတိယအပမာဒပရဏဂုံတွေနော်ပရဏဂုံတို့မှလည်းခုဝဲတို့ပြီးလိုက်တာအပမာဒိနာဘာဒိသလည်းပြီးထားဖို့ပြမှန်ပါဗျာသူကလည်းအပမာဒတွေပဲသူလည်းမမိတ်ခေါ်ဘူး မနေ့ကပြောခဲ့ပြီးပြီဟင်ပြောခဲ့ပြီးပြီမနေ့ကဟုတ်ဗျာဘာဖြစ်လို့တော့ဒီခွင့်ရေးရတဲ့ခွင့်ရေးတို့ဒီမှာအရေးကြီးဆုံးတော့ကိုဖျားဖြစ်လဲဟိုဖျားနဲ့လည်းကျုံနေပြီထင်နော်သာသနာနဲ့ဂျုံနေဘုရားနဲ့ဂျုံတာနဲ့အတူတူပဲလေဟုတ်ကလားအဲအခုချိန်ကြီးလို့ချင်းပတ္တိသာဝကကုနဲ့ဝင်နိုင်ပဲလေတို့တပယ်ကြီးကြားမှုမှာပါဟိုဝေကူတို့သွန်လုံးတို့ညောင်လုံးတို့ကြားမှုမှာပါတပယ်ကြီးဟင်သူ့နောက်တို့မိုးခုတ်တို့လား မာဖီတို့အဲ့ဒါပကတိလေးကျင့်ရင်ဝင်နိုင်တယ်အဲ့လိုကျင့်မဲ့ပုဂ္ဂိုလ်တွေကျွတ်ထိုက်သူတွေရှိသေးလို့တဲ့သာသနာထားခဲ့တာဟုတ်နော်ဒီကျွတ်ထိုက်သူရှိလို့ထားခဲ့တာအဲသူ့ကိုယ်သာတန်ခါအဖွဲ့သူဖွဲ့ပြီးတော့ထားပေးခဲ့တယ်တန်ခါတော်များပရိယာတိပကနေပြီးတော့ထားရတဲ့ပฏิပါပကနေထားရတဲ့ဟုတ်လားအဲအဲ့ဒါကြံသေးလို့အဆောင်ခိုင်းထားကြတာလေတတ်တို့ ဟုတ်ကလားဗျာအဲ့ဒီကြံတယ်တဲ့ကိုပေါအောင်ကြိုးစားဖို့ပဲလူတယ်ဟုတ်ဗျာအဲ့တော့လူဖြစ်အဲတရားဒီလည်းကျွန်တော်တို့ရှိနေကြတာပါပဲယုံကြည်တာယုံကြည်ပါတဲ့သာနာပေါ်မှာဟုတ်ကဲ့အရေးကြီးတာပပိစိတတစ်ခုပဲလူတယ်ထင်တယ်ဟင်ရပါနာပပိစိတဟင်အဲဇေရီပပိစိတဖြစ်ပလားဘယ်တော့ဘယ်တော့ပြန်မလို့ခုမှကျူးစားမှကြည့်ပေးကြကြည့်ပါဦး ဟင်ဟင်ဟင်အဲ့တော့အဲ့ဒီပပိပိတဖြစ်ဖို့သူ့အာဟုဟာတရဏဂုံပဲဟင်အာယုံကလွတ်ဖို့ရအာဟုသည်တရဏဂုံဟုတ်နော်ဟုတ်နော်ဟင်တို့တဲ့ဟိုကမ္မထာနီကတော့40ကြည်တာပါပဲသူ့ဟိုဇေယိုက်လိုက်လို့ပါဒါတောင်မဲ့တို့အာနာပါနတခုတည်းမှာတောင် ညောင်လုံးရှူတာတစ်မျိုးသွန်လုံးရှူတာတစ်မျိုးတို့ဝေဘူးရှူတာတစ်မျိုးဘိုးဘိုးရှူတာတစ်မျိုးအခုအကုန်လုံးကတော့အာနာပါနာပဲပုဂ္ဂိုလ်ရဲ့ဇေယိုက်လိုက်ပြီးတော့ကွဲပါတယ်ကျင်ကြီးတွေကွဲနေတာပုဂ္ဂိုလ်ဇေယိုက်လိုက်လို့ကွဲတာပါသိဖို့ရတော့တခုတည်းပါပဲဟုတ်လားဟုတ်လားသိဖို့ရတော့တခုတည်းပဲဟင်အဲ့တော့တို့ဘယ်ဟာနဲ့ပြီးပြီးဘယ်ဟာနဲ့ကျင့်ကျင့်အဲ့ဒါတရားနှလုံးသွင်းနေတာဓမ္မဒရာကိစ္စမိတ်ကြီး ဟိကိုကိုယူထားတဲ့ဓမ္မတန်ကိစ္စမျိုးလေဒီတော့ကတော့ဗုဒ္ဓဘာသာယူတော့မှာပေါ့ပညာတရဏဂုံယူတော့ဗုဒ္ဓဘာဖြစ်လို့တော့ဘုရားပွင့်မှာအဲတရားပေါ်တာလေတရားတော်ပေါ်ပြီးမှသံဃာဆိုတာပေါ်တဲ့အတွက်တို့ခုလိုပညာတရဏဂုံယူတော့ဗုဒ္ဓဘာသာပရမတရဏဂုံတင်တော့ဓမ္မဘာသာရတယ်ဝင်ဝင်နဲ့ထွက်ထွက်တဲ့ဒါဓမ္မတန်ကိစ္စမျိုးတွေမဟုတ်လားမှန်ပါပါဟုတ်ကလားဟုတ်နော် ရေကိုတို့မှာပြီတို့ကြတော့မြင်မြင်နဲ့ကြားကြားတယ်အဲဓမ္မပဒကိစ္စမကြီးမဟုတ်လားဟုတ်ကလားဒီဒါရင်းနဲ့တို့ဘာလို့ဒီအာယုံကမထွက်တယ်လို့ဆိုအတွေးကြောင့်ဟင်ဟင်ကောင်းမှုလုပ်တာလေတွေးပြီးမှလုပ်ဖြစ်တာပါပါဗျာသို့မှုတော့တွေးပြီးမှလုပ်ဖြစ်တာမုံတာလေအဲ့ဒီတွေးဖြစ်တာလေတွေးတော့အဲ့တော့အဲ့ဒီ တခြားတွေးတွေးနဲ့သာတရားတွေးတွေးလိုက်ဓမ္မန္တရဏံကိသာမိကတရားနှလုံးသွင်းသင်ရင်ဆိုတာတွေးခိုင်းတာမဟုတ်ဘူးလားဟုတ်ကဲ့ဗျာဟင်ဩတခြားတွေးတွေးတော့ကိလေသာတွေထလာမှာပေါ့ဗျာတရားတွေတွေးတော့ထသေးလားဗျာဟင်ဗျာအဲဒီကနေတူသေးမှာကြည်နေတဲ့ငင်တွေးနော်ငင်ကိုမြည်ဖြစ်တဲ့ဇယိုက်တွေးဟုတ်နော်ဒီဇယိုက်ကိုမြည် ဘဝဆက်ဆက်လိုက်လာတဲ့ဝါသနာသွေးအဲ့ဒီသွေးကိုပြင်းယူရမှာနော်ဟင်ဟုတ်ကြခုနကလောဘကိုတို့ဒီပတိလေးနဲ့ဓမ္မသရဏဂုနဲ့ပြင်လိုက်တော့တရားပဲသွားမှာဟုတ်ကြဟင်တရားကလူတို့လောဘကပုံဆိုင်ဘယ်ဘဝကြောင့်လောဘရှိတယ်တရားကလူလူချစ်တုံရနိုင်တာဟုတ်ကြဟုတ်နော်ဟင်တိရိစ္ဆာန်မှာတရားရှိပါမလားရှိပါဘူးရှိနိုင်မှုကြဟင် အဲတခါတို့ဒေါသပြီးပုံစားအဲ့ဒီဒေါသကိုတို့ဒီတတိနဲ့ပယ်လိုက်တော့ပညာပဲသွားဟင်ခွေကြောင်ဖိတ်ချတဲ့ပညာအဲ့ဒါဒေါသပဲအာကြီးလေးလေးခွေကြောင်ဖိတ်ချအပေါင်းကြီးလေးပဲဟင်ဒေါသကိုတတိနဲ့ကျင်းယူလိုက်ရင်သူကပညာဘက်ကိုသွားတာမောဟဆိုတဲ့ဒုဝေမင်းမောနေတာကျတော့တမ္မာဝိတ္တဘက်ကိုသွားဟင်မအားကောင်းတော့တမ္မာဝိတ္တကိုသူတို့လောကီတွေတော့သုံးတာပေါ့လားဟိုယထာဘုဒ္ဓဆရာကြီးတို့ဘာတို့ဆိုတာလေဟာ လေအတွေးခေါ်ပါလေသတ္တဗုဒ္ဓဆရာကြီးတို့ပါတို့အဲ့ဒါဒီမောဟကိုပတိနဲ့ပြင်ပြီးတော့သူတို့ကဟိုဘက်သုံးသွားဟုတ်နော်အဲ့တော့တို့တရားရဲ့ပညာရဲ့သာမဝိတ္တရဲ့ဒီသုံးခုကလူသုံးခုဖြစ်စီဟုတ်နော်ဟင်ဟင်တို့ထဲထဲပွေးနဲ့လိုက်ပါနေတဲ့လောဘရဲ့ဒေါသရဲ့မောဟရဲ့အဲ့ဒါကဘုံဖြစ်စီတော့ခုတပည့်တွေကကိုယ်ပိုင်သုံးသလားဘုံသုံးသလား ဒီမှာပုံမာရီဘုရားဗျာဒီကိုယ်ပိုင်တော့ဘုံတော့ဘုံဘလောက်တော့ဘူးလားဘယ်မှာတော့ဘုံလည်းတော့ရတယ်ဆိုပြောမှသာ24နိုင်မှာဘလောက်တော့ဘူးလားဘုံဟင်ကြက်ကကြက်ကြိုးဗျာဟင်ငါရင်နဲ့ကုန်ပြီးတော့မှာဗျာဟင်ဟင်ဟိုကလည်းကိလို့မရတော့ ဟောပြန်လှုပ်ကြရောမယ်ဟုတ်ကဲ့ပြန်ပါဗျာဘုံကသူ့ဟာသူနေတာတခါကြီးတို့ကိုကမခွဲနိုင်တာဗျာဟင်ဟင်တို့လူချင်းလို့ရတာလားကြိုးစားလို့ရတာလားဟာဆိုင်လုံးဒီလူချင်းဟုတ်ဘူးလူချင်းရတယ်ဟုတ်နော်အဲလူချင်းတိုင်းရပါတော့နောက်ကအစိတ်ခံပါအောင်ပါ အတိတ်ကမပါဘဲနဲ့ရမလားဒီတိုင်းဒီကြည့်ကျင်လာကြည့်တယ်ပဲသို့တော့အတိတ်ကပြုတ်ခဲ့တဲ့ရိတ်ခါတို့တိုင်တို့ဒီမှာအစဉ်သားလာဖြစ်ခါဟုတ်ကလားလားဟုတ်နော်အဲ့တော့ဟိုအတိတ်ကကံရဲ့အဲအခုဒီမှာရှိတဲ့ဝရိယရဲ့ဒီနော်ကံနဲ့ဝရိယတော့ရှိတယ်ညာမပါရင်ပင်ပန်းညာလည်းပါရသေးတယ်ဒါတခါကြီးလောဘပေသုံးလို့တခါကြီးဘုံကြီးပေသုံးလို့ဒီစဲမှာပဲနှဆသုံးနေလို့ တဲ့တခါကြီးဘုံသုံးလုံးကိုပဲချသုံးလုံးကြဟင်လုံးကြီးကြတခါကြီးဟင်တခါကြီးကိုဟင်ကဲကိုကိုဒုတော့ပြီးရကဲဟိုဘုံသုံးလုံးပါဖို့လိုသေးလားသူ့သာခံရဉာဏ်ရဝရိယရဒါတော့မဟုတ်လားဟင်တဲ့တခါကြီးဘုံသုံးလုံးကဘယ်သုံးလို့ဟင်ဟုတ်ကလားဗျာတို့ကတော့ဘုံလေးကြီးတော့ဘုံကခွာနေတာလေတို့ကမခွာနေတာနဲ့တူပါ ဟေးဟေးအခုမှအခုကွာတာပဲမဟုတ်ဘူးလားတစ်ချက်မှတစ်ချက်ကွာတာပဲအတွေးကြောင့်ဖြစ်နေတာလေတစ်ချက်မှတစ်ချက်အတွေးရတာပဲဟာအတွေးရတစ်ခါဖြစ်တာပဲမဟုတ်ဘူးလားအဲအဲ့ဒီတိုင်းကိုသူတတိနဲ့ခုနကအာယုံကနေအလွတ်ဆောင်အောင်သုံးပါဘုရားလည်းဘုရားနဲ့ထိုက်တာနဲ့ပြည်ပြီးသုံးပါလေဟုတ်ဗျာ ဟိကနာကုတိတိုက်တို့ဘာလို့ကျွန်တော်ကြားပါလဲသုံးနေကြတာပဲလေပြီးတော့အမောမြတ်ဒီဘယင်းဘယင်းတွေရဲ့သုံးတဲ့ပစ္စည်းဒီတက်ကောင်းတဲ့ဘယင်းဘယင်းပစ္စည်းတွေသုံးနေတာသုံးတယ်လေဖြို့တော့အာယုံကတော့ပပိတိတာဖြစ်နေပြီဟုတ်နော်သုံးတယ်မဆိုးဘူးသုံးရင်ကြောက်တို့တစေတော့ပါလေထိုင်ဝင်ကြဘူးတွေ့မှုမှာဟင်ထိုင်ပြရီပါလားဒီဟင် အဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါအဲ့အဲ့ဒါဖိုက်တရားကြီးကနော်ဖိုက်တရားရဲ့သားလားဖိုက်တရားမဟုတ်ဘူးလားဟင်ဟင်တို့ပြီးတော့သူကလက်ညှိုးနဲ့ပြီးတာထင်ခဏောင်းနဲ့ပိတ်ရတာထင်ပြီးပြီးပြီးရောလားမပိတ်ဘူးလားပိတ်ရဟင်ပိတ်ရတယ်အဲ့အပိတ်ဆိုအချက်တော့ကောင်းတယ်တမန်ဖွင့်တယ်အပိတ်ဆိုအချက်တော့မကောင်းရင်တမန်မဆုံးပြီးရတော့ခောက်ပြီးတာပဲအကုန်လုံးဖိုက်တရားတွေခောက်ပြီးတာကြီးလေ အဲ့ဒီနောက်ကအပိတ်ဖို့အဖြတ်တော့ကောင်းတဲ့ဖိုင်းဖျားလက်တံပြောင်းတယ်။အဲမပြောင်းဘူး။ဟုတ်နော်။အဲ့တော့ဖျားတို့အရိယာတို့ကြတော့ပတိနဲ့နောက်ကအများဆုံးပိတ်လိုက်ပြီလား။ကြည်အာယုခံပါငေါကပိတ်လိုက်ပြီ။ခံပါရင်ပိတ်လိုက်ပြီ။ဟုတ်လား။အဲ့တော့သူတို့တော့ခြူတာခြူတာနဲ့ပြီးသွားတာပေါ့ဗျာ။တုံခါတံပဲ့တင်တာမပါဘူးပေါ့။ဟင်ခြူတာနဲ့ပြီးပြီး။တင်ရဲ့ဒီလက်ဖက်ဒီပါလေထဲအောင်မလား။ ဖြစ်တော့ဘူးဗျဒုက္ခနာပါတော့ဘူးဗျနောက်ကမြေရံပိတ်လိုက်တာဟုတ်ဟင်ဒါကိုခင်ဗျားတို့ဝိုင်းတော်ဒီမှာပူပြီးပါပါဟုတ်နော်ပြီးပြရအဲ့ဒီအပိတ်ဆို့ချတော့ကောင်းတဲ့ဝိုင်းတရားဟာအဲ့ဒါလက်တံကောင်းတဲ့ဝိုင်းတရားပဲအဲ့ဒါဆိုင်တရားတွေပြီးနေကြတာအတန်တွေကြားမှုပါလိမ့်မယ်တူနဲ့တူတူလိုလားဗျာတူဘူးဗျာလက်ကြလက်နာလည်းမတူဖြတ်တော့လည်းမတူအဲ့တို့ဒီမှာလည်း အရိယာပုဂ္ဂိုလ်ကြီးများဘုရားတို့အရိယာတို့ကြတော့နောက်ကတတိနဲ့ဉာဏ်ပိတ်တယ်။တွေးမခံဘူး။တွေးမခံဘူး။အဲ့တော့သူတို့ကချိုးတာချိုးတာနဲ့ပြီးသွားတာပေါ့။ချင်းနာချင်းနာနဲ့ပြီးသွားတာပေါ့။ပုဂ္ဂလာချိုးတာကုံသူတို့လည်းကုံသွားတာပေါ့။ချင်းနာကုံသူတို့လည်းကုံသွားတာပေါ့။သုံးပါလေ။တဲ့တခါကြီးဘုံပဲသုံးလို့။ဟင်။ဟင်တဲ့ဘုံထည့်ရင်းမေးလား။ဟင်။ဘုံမပါနဲ့ညီပါလေဗျာ။ဟင်။ဟုတ်ကဲ့ဗျာ။ ပြီးပါတယ်လေအဲအဲ့လိုတို့အဲ့ဒီလိုဓမ္မပဒနာကိစ္စပြီးတော့အပ္ပမာဒပတိနဲ့ခုနကဓမ္မနှလုံးသွင်းပြီးတော့မဟုတ်အာယုံကကြောအောင်လုပ်ရမှာလေအာယုံကပပိစိတတောင်းအဲ့ဒီညာခဲ့တဲ့ဒုံကပကိုလူချင်းညာအာဟုတရဏကောတောင်းသူတဲ့အပမာဒမမိနဲ့မမိကောင်းဘာဖြစ်တုံးလူဖြစ်တုံးလေးလေဒီချင်းကလူဖြစ်တုံးကျင်နိုင်တာထင်တယ်မှန်ပါဟင်မှန်ပါဟင် နတ်ဖြစ်တဲ့တို့ရညာကောင်းတယ်ဒီကပါမသွားရင်ကျင့်စရာတို့လူယုံကြည်ယုံကြည်သူမှာဥပါဒာယုတ်ကိုမှန်ပါဗျာတို့လူယုံမရှိတဲ့တော့မကျင့်နိုင်ဘူးဒီကပါသွားရင်တော့သူဟိုမှာသွားပွင့်နေတာဒီကဘာမှပါမသွားရင်ဟိုမှာပွင့်စရာမရှိဘူးနော်လူခွေကြီးလူခွေကြီးပြောတာခင်ကြီးတို့လည်းကျင့်နိုင်တယ်အပြည့်မရှိဘူးနော် သင်တို့လည်းကြည့်နိုင်ပါတယ်မပြီးမရှိဘူးနတ်တို့လည်းသိပါတယ်ကြည့်ပြရမရှိဘူးတို့မှာကျင်လဲကျင့်နိုင်တယ်သိလဲသိနိုင်တယ်ဟုတ်ပါလောက်တန်ဘူးကြီးတော့တို့ဟာလေဟင်ဒါဒီပဲနေတော့တခါရပုံကြီးကြမလားဒီတိုင်းကြမလားဟင်ဒါကြီးပဲမရမှာဟင်ဒီလောက်တန်ဖိုးရှိတဲ့ဒဇေရဟာတွေကိုဘယ်လိုလုပ်ဘုံကြီးကြမှာလားတတိတော့ဘူးလား လာတာသူတို့ဒီဒီလာကြီးတွေဘုံလာကြီးပဲခေါ်ပါတော့တယ်ဒီလာကြီးဘုံတို့မထားတာအိတ်သာတော့ဘုံပိုက်အိတ်ပဲတကားဟင်ဟင်အိတ်သာတော့ဘုံပိုက်အိတ်ပဲတကားကြီးမှာပြောင်းဟင်ဟင်အဲ့တော့ဒီခွင့်ရင်းအားခုကိုယူဖို့ရဆိုတာဒီဓမ္မပဒနာကိစ္စပဲထင်တယ်ဟုတ်နော်ဒီခုနကခွင့်ရင်း၅မျိုးထဲမှာအရေးကြီးဆုံးအာယုံကကြော်ဖို့ပဲလေ နိနေဒုံငါတွေကကိုယ်စိတ်ကလေးနဲ့ကိုနေနိုင်အောင်ကြိုးစားခိုင်းတာဒီကမှဒီတော့ကိုယ်စိတ်နဲ့ကိုပြရမှာပေါ့ဒါတော့ငါတွေကကိုယ်ပိုင်စိတ်နဲ့ဒါမှလေးဟင်သူသူကတော့မဟာတိကထွက်လာတော့မဟာတိလိုပြောတာပါတယ်အေးသာပါတယ်ဝါဝါတယ်ဟုတ်လားနမတ်နမတ်နေတော့သာပါတယ်ဝါဝါတယ်မှတော့မတွေ့ကြည့်ဘူးလေသာပါတယ်ဝါဝါတယ်မမိုင်ဟာဒါကကျက်ဟာဒါကဝါဟာအတူရတော့လိုက်ပြီပဲ ဟုတ်ဗျာနောက်တော့ကိုခမင်းနဲ့ပြင်ကောင်းဟိအဲကိုခမင်းနဲ့မကောင်းဟိသာတော့မပေါ်ရနဲ့လီတာကွာအောင်မှဒီမှာအဲအပေါ်တိုက်ကကောင်းဟိဟင်ဟင်ဒီအပေါ်တိုက်ကအဖို့ခါတာကောင်းဟိဟိုအလေးတိုက်ကမကောင်းလို့မှာဟင်တခါလေးလေးခါထားတော့အဲအလေးတိုက်ကကောင်းဟိတော့အပေါ်တိုက်ကကောင်းလို့မှာခါလေးတစ်ခုဝါလုံးထားနေတော့သူအတူရအလုပ်ဒီလိုက်နှောက်ဆက် အဲ့တော့တို့ဟိုတော့ဝါဝါနဲ့ဝါဝါနဲ့မှမှမှတ်ပြီးသားကြဟေးဝါဝါနဲ့မှတ်ကြတဲ့ကကိုဝါလို့ဝါတာပဲဗျမှားတာမှဟုတ်သေးကြက်ကြက်ဆိုတော့ကြက်ကဝါရမှာမဟုတ်တာဝါကံလေဗျာဟင်တို့ကဟိုကိုဘက်ကမှတ်တာလားကြက်ဘက်ကမှတ်တာလားအဲရင်ကမှတ်တာပြောတာဘုံတကာကြီးရဟင် ဘုံသုံးပိုင်းကြီးရမှာပေါ့ဗျာအရင်ကဘယ်လိုလို့ကိုယ့်ဘက်ကမှတ်တာလားခဲ့ကြွားတယ်မသူဘက်ကမှတ်တာလားဟုတ်ပါရဲ့ဗျာသူဘက်ကမှတ်တာပါကျဲဝဲဟုတ်လားအေးအင်ပဖက်ပါရကကူကြီးမှတ်တော့သူ့ပဲသွားဖွဲ့တာလေသူသားကမှဝယ်ပူသားတာပဲအဲ့တော့မှတ်ကြရဝါဝါလဲသူတရားဟောကိုယ်ကမှတ်တာကိုယ်စိတ်ကြည့်ကိုယ်စိတ်ကြည့်နော်ကိုယ်ကမှတ်တာဘုရားကိုယ်စိတ်ပေါ့ ကျက်သိမဟုတ်ပဲကျက်ကျက်မှသူစိတ်ကျက်သိဖြစ်သွားမှာပေါ့ဟင်ဟောဖို့စိတ်နဲ့စားတာဗျသူစားတဲ့နေရာပြည်ပြည်တရားအထုတ်တဲ့နေရာမှာတတိနှမျိုးသုံးဟာသူစားတဲ့ကြတော့ဝိတက်နဲ့ဝိစာရဒီလိုသုံးပါဝိတက်ကအပြင်ကနေပြီးတော့ထူချံပြီးပြီးတာရှိတဲ့ညအတွေးတွေထဲမှာဒီဟာလေးတစ်ခုလေးပေါ့ဝိုင်းဝါတာလေးတစ်ခုလေးကြံအောင်လို့အဲ့ဒါကိုဝိတက်လို့ခေါ်တယ်ဟုတ်လားတန်တဲ့တွေးတွေမဝင်နဲ့ပေါ့ဗျာဒါလေးပဲဝင်အောင်ပေါ့ဝိတက် ဟုတ်နော်ဝိသာရဆိုတာကအဲ့ဒါကကုတို့ဝါဝါရသာသာတဲ့အဲ့ဒါဝိတရဲ့ဆောင်ဝိတနဲ့အဲ့ဒီဝါဝါရမှတ်ထားတဲ့ကုကုနော်ပြီးတော့ဝိသာရအဲ့ဒါလေးကိုသုံးသပ်တာဝါခြူတယ်လို့ပြီးရင်ပညာတွေကခြူတယ်လို့ပြီးတယ်ဘယ်လိုခြူတာလဲတော့ထဲထဲမှာအောင်းမိတဲ့တတိလေးရှိအဲ့ဒါဝိသာရခေါ်တို့တကယ်ရင်းနဲ့ပြောရလို့ရှိရင် ပါတော့အောက်ပြီးသသိန်းတို့မော်လမြိုင်တို့ကလာတော့သသိန်းတို့မော်လမြိုင်တို့တည်စီလေးတစ်ခုများလာပြီးရင်ပေါ့ဗျာဥမာမဲ့ပတိဆိုတော့ပတိဆိုတော့ခလဝါတို့ကထွက်ပါတယ်ဟင်ဟောတာခလဝါခေါ်တယ်ကောင်းတယ်ဘလောက်တောင်ပြီးခဲ့ရတယ်ဆိုရင်ဒီတိုင်းမစားဘူးတာကိုစားရခါဒီတိုင်းစားတာတေချာအာယုပြုပြီးမှစားတာဟုတ်ပြီစားပါဗျာအဲ့ဒါဥစားတာအဲ့ဒါအောင်မိရအောင်သူဒီညာပေါ်မှာသူဒီပရမတ်ကိုခေါ်ထုတ်တာဟုတ် ကိုကနာဝင်ဝင်နဲ့ပတ်သက်တော့သူကပြညာလုပ်တယ်ပထမပေါ်ထွက်တဲ့အရာမျိုးဟိုအတွက်တခြားတွေးနေတဲ့ပြညာပေါ်မှာတို့လို့လေဝင်ဝင်နဲ့ဟိုရောရောဝါဝါတယ်စပါတယ်မှားတာလေအဲ့ဒီခြူရာလေးဒိုးကြီးနဲ့ခြူရာလေးဘယ်လိုနေတယ်လဲဆိုတာအဲ့ဒါဒီကပ်ပြီးတော့ဟိုအောင်မေ့နေတာလေအဲ့ဒါအရေးကြီးဆုံးတော့တဲ့အဲ့ဒါညာမယ်သူကညာပေါ်မှာပရမသူပေါ်ထုတ်ပြီးတာဟင်အောင်မေ့တတိသူ့ဝိသရာပရမပေါ်ထုတ်ပြီးဟုတ်လားဝိတ္တအကျဉ်းအနေ mara o baro wa wa le sa sa re mata wi ke o kala no ka cha ni ya mo o o ni wa ni lo bi ya o ya ma mi ya eri au mi a ni a yin ji so be na di wa wo shu le yo ki le di dai be be ka shu shu shu ni ya ka shu a du be ဟုတ်ဗျာအဲ့တော့တို့ဒီဟာလေးခုတို့ဒီမှာတော့ဝါရာကြောင့်ပြောနေတာမဟုတ်လားကျက်ဆိုတာတော့ကျက်ဝါတယ်ပထမသူ့ရဲ့မူလတတ္တိဖြစ်တဲ့ခြူရာနဲ့တွေ့ပါ အတူရတာဓာတ်လုံးပဲဘေးသာသာသာဝက်သာလဲဝဲရဲချူလဲအာတတိအရင်တွေ့တာပဲတွေ့ပြီးနောက်ကိုသိချာဝါသမှာသိချာကြည့်ဝါသနောက်တော့အဲ့ဒီချူတဲ့တတိကုံပါတဲ့ခါကျတော့ရှင်ဖမနဲ့ကြံတော့ဟုတ်ပါပါဗျာဒီတော့ဒီတော့ရှင်ကလာဒီတော့ရဲ့တတိဘယ်တော့မှတာလီပါရှိတာနော်ရှင်ဖမပါရှင်လာဒီတော့တင်တယ်အတိုက်ဘက်ကဘူလေး ทั้งบ้านก็วายไว้ใช่ไหมแต่ใจไปทางนอกไว้ยานี่ถ้าว่านอกดอกเต็ดเต็ดดีไปทางนอกวายแล้วตัดที่ไปทางนอกอีกก็คุมว่าส่วนนอกวายวายเนี่ยวัดอีกวัดอีกอะไรตายไปกับทางทางเนี่ยปาปิปิตาเจ้าของลูกขึ้นได้แล้วเอ๊ะอาญาปิให้เดปาปิปิตามีดีด้วยลูกขึ้นได้ไม่พอเอาเอาละ အဲအဲ့ဒီဆက်ချက်ချက်ကလေးလေမှတ်နေအောင်အဲ့ဒီကဝါတယ်ဝါတယ်နဲ့မှတ်နေဝါတယ်ကတော့ခဏအတွင်းမဝင်အောင်ခိုင်းတာနော်ဟိုအောင်ဒီအာဒီယာကိုသူအဲ့ဒီတက်တက်ကလေးကိုဘယ်လိုနေတယ်လဲမသိတော့ဘူးလားနောက်တော့ဟိုမြေဟိုတို့ပါတော့မြေပြူကိုကြီးဆွတ်ထားတာဝါရသလိုပဲပြီးတော့လွဲပဲကြံတော့တယ်အဲ့ဆက်တက်တက်ကိုမရှိတော့ဘူးဆက်ဝါအောင်ဘူးတယ်ဒါဟုတ် စီတွဲတွဲတော့ဟိုဘုဘကဥဆောင်အာဘောတတိထင်နော်ဒီတတိဒီတတ်ဆက်ဝါနောက်ဆုံးတော့တွားတာဝါရတယ်လို့လေဒီပဲတန်တော့တယ်လေဒီတပ်ပဲတန်တော့လည်းလွှားတာဝါရတဲ့တော့ဖိုးပါသေးတယ်မလွှဲတာလို့တွားတာပဲဟာမကောင်းတာသွားရှိတော့မြင်သွားပြီအဲ့တော့သုံးတော့သုံးတော့မစွဲဘူးပေါ့ဘာမှမမရလိုက်တာကိုသိနေပြီပဲတာပိသိတာ ဒီမပိသိတာဖြစ်ဖို့ရရဲ့အာဟုဒီတရဏဂုံတောင်းမတရဏဂုံနဲ့မမိကောင်းဘူးဟင်ဟင်တော့တရဏဂုံကမေ့သလားမမေ့ဘူးလားဟုတ်ပေါ့ဗျာတီလာယူလုံးလေးရှိအောင်ခံဆိုပြီးပြီးတာနဲ့တူပါဗျာ24နာရီဘယ်လောက်ရှိတုံးကြတရဏဂုံဘုံတကာကြီးမေးရမှာ24နာရီမှမေးရမှာဗျာလေဘယ်လောက်ရှိတော့များ24နာရီမှ

ဒါလည်းဟူဘာလို့မနဲ့လင်းတာနဲ့ကိုဟွာဘာလို့အောင်မသူကလေးကဘယ်လိုလုပ်ဟင်ကိုကလာမလားတကယ်ကူလာမလားဒီမလို့ဘုံကရာကြီးရတယ်ခြေကိုဆိုးတော့မှလည်းသူပါလားဟင်ဟင်တို့ကဟိုတကယ်ကူကဟိုတို့ဒီလာယူကနေကြီးကခန်းဆိုယုံ မေးလို့ချင်းနေတာကမ္မထမ်းထိုင်တာနဲ့တရဏဂုံပွားတာအတူတူအဲ့ဒါတို့မကွေးကြတာဟုတ်နော် တွေ့လားဗျာတွေ့ပါဘူးသူကမတိုင်းနေတာသူကသူတတ်တာဟဲ့တရဏဂုံကဟိုဒီလာယူပြီးတတ်တာဒီလိုထင်းနေကြတာမှန်ပါဗျာဟုတ်ဘူးအဲ့ဒီကမ္မထန်ဌာနီဟာဓမ္မကပလနာကိစ္စမီကုန်တဲ့ပေါ်နေတာသူနည်းနဲ့သူပဲပေါ်မလေးမှန်ပါဗျာကမ္မထန်တော့ဒီလေးပဲရှိတော့ဒါတရားနှလုံးသွင်းဟာကြည့်တဲ့ပဲလားဟိုပတိစိတ်ရင်စိတ်အောင်ဗျာအဲ့ဒါတရဏဂုံပဲဗျာဟုတ်နော်အဲ့လိုလုံးထုတ်ပြောတာဗျာဒီလိုလုံးမှလည်းဟိုကပါပိတိတာဖြစ်မှာပေါ့ဒီလိုလုံးမှလည်းကိုယ်စိတ်ကိုယ်ပိုင်မှဖြစ်တယ် အင်းရာသုံးပုံကိုစိတ်ကိုပိုင်နေဟုတ်ဗျာတို့မှာစီနဲ့ပြောလို့ရှိရင်တော့မြင်တာမြင်တယ်လို့မှတ်လိုက်တယ်ပြီးပြီတယ်သူ့အတူဘာလာလာလဲလာကျင်လာလာကိုကမြင်တာမဟုတ်ဘူးလားမြင်တယ်လို့မှတ်လိုက်တယ်ပြီးဘူးလားဟင်ဟဲ့ခုတည်းနဲ့ပြီးတယ်ငယ်ချင်းတော့အထွက်မြန်မပေါ်ဗျာမြင်တာမြင်တယ်လို့မှဘယ်နဲ့ဟိုကားမြင်တယ်ယထာမြင်တယ်နွားမြင်တယ်ဆိုရင်မနေဘူးလားနေမကျေဘူးလား လေကျေခရီးစီပါပေါ်ဗျာခဏလွယ်လွယ်လေးဟုတ်ဗျာဟင်နေနာမြင်နေမှတည်းဒါကုသိနဲ့ကုနေတာအဲကြက်ဟဲ့ဝယ်မှာကသူများသိတယ်ကွာဟင်နေကလေးကသူများသိနေနေကြတာလေဟုတ်ကလားဗျဟုတ်လားဗျခင်ဟင်အဲနေကြီးကြီးလေးနေနာမြင်တော့ခုဝါဝါတယ်ဝါဝါတယ်မှတ်ထားတာပဲဗျဒါကုဘက်ကမှတ်တာမဟုတ်လားကိုယ်စိတ်နော်ဟောတစ်ဖက်တက်ဝါတာတစ်ဖက်တက်မှတ်ထားတာနေချင်းမနော် လာခြင်းမလာခဲ့ွားတာပဲလာခြင်းမလာခဲ့ွားတာပဲဟုတ်နော်နေမကြည့်ဘူးလားနေချင်းခကြီးတူတာပေါ့အဲဒါကကြက်ဖတ်ကြီးဒါကဝက်ဖတ်ကြီးဒါကဘာကြီးဟဲ့ဆိုရင်အဲနေမကြည့်ဘူးလားသူများဘက်ကလိုက်မှနေကြည့်ရဟင်ဟုတ်ကလားဗျအေးတခါသူ့ဘက်ကနေမှတ်တော့တို့ရရန်ရှိတဲ့အကျွေးကိုယူစားတာဟုတ်နော် လူဖြစ်တော့လူကံကြောင့်ဖြစ်လာတဲ့ဘဝတွေမဟုတ်ဘူးလားအဲ့တော့လူကံကြောင့်ဖြစ်လာရင်လူသုံးနေသုံးလိုက်တဲ့အာယုန်တွေတို့သုံးရမှာပေါ့ဗျာဒါကံကြွေးရတာမဟုတ်ဘူးလားဟုတ်ဗျာဒါကံကြွေးရတာဗျာအဲ့ဒါကိုတို့ကကိုစားတာကိုကိုစားတဲ့ဘက်ကမှမဘယ်နဲ့ကျက်စားတယ်ဝက်စားတယ်လက်ဖက်စားတယ်ခမျက်စားတယ်နဲ့ဟောသူ့ဘက်ကမှတ်တာဟင် တို့စရင်အင်းနဲ့ပြောလို့ရှိရင်သူ့ဘက်ကမှတ်လေရရရှိလားပေးရရှိလားပေးရကိုယ့်ဘက်ကမှတ်တော့ရရအခုတစ်သေးကဘယ်နဲ့တို့ရရရှိမှသလားပေးရရှိမှသလားဘုံတကာကြီးမိရမှာကခဏဘယ်ကနေမှတ်တော့ဗျာရရမှတ်ပါလေဗျာဟုတ်ပါမလားဗျာဟင်မှတ်ပါတယ်ဟင်တို့ရွှေချောင်းတောင်းလုံးကလို့ရွှေချောင်းတောင်းလုံးကအဲ့လိုပြောတာဝက်တို့လက်ဖက်တို့ဘာတို့ဒါတွေခင်ဗျားတို့မှားမှာမဟုတ်ဘူး သူတို့ဟိုခုနကသူ့ကိုမြင်နာမြင်တယ်လို့မှတ်အောင်ပါဆိုတော့ဟိုတကားကဝက်သားကလည်းစားခြင်းပကံလေးကလည်းဟိုဝေးရောက်နေအဲ့ဒါလေးတို့ညဟိကောဟိုဟာပြီးဟိုဟာဟိုဟာဟင်ဒီပညာပြုခါလေးကဟိုဟာပြီးတော့ဟိုဟာဟိုဟင်ဟိုတကားရတော့ပြောရမှာပေါ့စေရနာမပါဘူးပြောတာတခါကတော့ငါသွားငါပြောရမှာပေါ့သူတို့ဒိဋ္ဌိစေရနာမပါရင်ပြီးတာလေကြဲကြဲကြဲဝက်ဝက်ပြောကြမှာပါပဲ သူပြီးတဲ့စကားပုတ်ကလာဗျသို့တော့အဲ့ဒီမှာပြည်နာမပါဘူးပြောတာပုတ်ကလာဗျဟင်အဲ့တော့တို့ကသူသူဘက်ကနေမှတ်တာတော့သူဘက်ကအဲတီးတာနဲ့တူတူပေါ့တီးတယ်နဲ့ပင်းရင်းကြီးတာတူတူမဟုတ်ဘူးတွေ့ရရှိနေဖြစ်ကုန်မှာပေါ့ဟင်ကိုကံအကျိုးပေးကြောင့်ရရရတဲ့ကံအမွေကိုခံစားတာအစမ်းမတတ်တဲ့တို့ကတွေးရရှိနေရတာလေအကျွေးယူသားနေတဲ့နေရာရောက်သွားပြီ ဟုတ်ကလားဗျာမှန်ပါသူတို့တွေဟုတ်ကလားအဲတော့လူမှန်တိတဲ့ချိန်ကစားပြီးဒါကောင်းလဲဆိုတဲ့လူအာယုံကိုခံစား권ရတဲ့ချိန်ကစားပြီးတော့ခုချိန်ထိသူတေးထားကြတာဘယ်လောက်များလဲအများကြီးပါဗျာအဲဒါဒီဒါထိုင်ထားရမယ်ဆိုပြနေလို့ဟင်ဒီတသေးကြီးဟင်ဒီဆာလုံးမကုန်ဘူးလားကုန်ပါဘူးဟင်ဒီတသေးကြီးဘယ်လိုအထက်ဘယ်တော့တက်နိုင်မှာမလို့ဟင်ဟင် အဲထဲထဲတန်းလာတော့ဒီသိရှိမှဖြစ်တာမဟုတ်ဘူးလားမှန်ပါဗျာပြီးတော့ခုဆန့်နေရတဲ့သူတွေကအကျွေးဆန့်နေရတဲ့သူတွေကဒီသိရှိလားဆင်းရဲသားလားဆင်းရဲသားပါဗျာဟုတ်ကလားဗျာမှန်ပါဗျာတိုင်းဒဇယ်ကဒီသိရှိလားဆင်းရဲသားတွေလားဆင်းရဲသားပါဗျာဘုံတရားကြီးပဲဟင်ဆင်းရဲသားတွေပါဗျာဟုတ်ကလားဗျာဒီသိရှိမဟုတ်ဘူးလားဟုတ်ပါဘူးဘုံမရှိသေးဘူးလားဗျာဟင်ဟုတ်ကလားဗျာဟောတို့ပြေးလာကြည့်လေကြည့်လေကတို့လိုက်မှတ်တာဟုတ်တော့

ဒါနကပြုထားတဲ့ကိုယ်ပိုင်ဘဝတွေတင်တယ်ဒါနပြုတော့ကိုယ်ပိုင်ဘဝမဟုတ်တာသူ့ဘဝနာဘဝကိုနေခြင်းလိုနေလို့ရတယ်တော့အဲ့ဒါကိုယ်ပိုင်ဘဝလေအဲဟိုဟိုတော်မွေးတဲ့ကြက်တော်ကောင်တွေဝိုင်းစားမှာမြို့နေတဲ့ကြက်မြို့မြို့ကဝိုင်းစားတာကိုယ်ပိုင်ဘဝမရှိဘူးသူတို့ဘဝတွေအကုန်လုံးမရှိပါဘူးဗျာသူတို့ကိုယ်ပိုင်ဘဝကြည်လာကြလူမှာကိုယ်ပိုင်ဘဝနဲ့နတ်ဖြစ်တော့ကိုယ်ပိုင်ဘဝနဲ့အဲဒုက္ခပြုတဲ့ဒါနနဲ့သီလကကိုယ်ပိုင်ဘဝရောက်ဘူး တို့ကအသေးတွေအကွေးတွေနဲ့ဒီကံလေးသူများသိနေပြီးရင်သူများဆိုရပါသွားမှာဟိုဗျာကျေပွဲကျေခဲပါသွားမှာဟိုဗျာဟုတ်ကလားဗျာဟင်အဲ့တော့ကိုလို့သာပူစားရပါဦးမလားအဲ့ကိုလို့သာပူစားရပဲဖြစ်သွားမယ်ဗျာဟင်အဲ့တော့ဤတုံးကတည်းကကိုစိတ်နဲ့ကိုနေရမှာကိုစိတ်နဲ့ကိုနေတတ်အောင်ဆိုတော့အာယုံကနေပပိစိတဖြစ်ဖို့အရေးကြီးဆုံး ဟုတ်နော်မှန်အဲ့တော့ဘုရားရနာတိလည်းသုံးပါဗျာအခုလုံးလည်းဟိုသူခံကြွရတာဒီသုံးနေကြတာပါပဲဗျာမဆွဲဘူးကိုပိုင်စိတ်နဲ့သုံးတာပြီးတော့ပရမတ်တာသုံးတာပညာမပါဘူးဟုတ်နော်ဆွဲတာပရမတ်ဆိုတာကပညာဆိုတာလားဟုတ်နော်ပရမတ်ကဖြူပြီးကြောက်ဖြူပြီးကြောက်ဒါဆွဲလိုက်တရားရှိပြီးလို့ဟိုကြက်ကသာပညာကြက်ကသာကျမ်းနေရတာဟင်အဲပရမတ်ကတော့သုံးပါတယ်အဲပရမတ်ကဆွဲလို့မှမရဘူးတို့ပညာကသာဆွဲလို့ရတယ် ဟုတ်ကလားဒီလိုဆိုတော့တရဏဂုံအားကိုးစရာတရဏဂုံကလည်းဘလောက်အရေးကြီးတော့နော်ဒီအခွင့်အရေး၅မျိုးကိုလူချင်းဒီတရဏဂုံယူမှရအရေးကြီးတော့ဟုတ်နော်ဒါမနေ့ကပြောခဲ့တာဒီကနေ့ဝိညာဓမ္မသင်္ခါရဒါလည်းဘုရားအပမာရနဲ့ဟောတာပဲဆိုတော့သူတို့ပြော18425ကျင်ဟောကြတယ်ဒုံနပါဟုတ်၅ပါးဟုတ်လေနာမ ခြားတရားတစ်ပုဒ်တစ်ခါပဲဟောပါဒုံဘာကို18000နဲ့425ကြီးဟောပေါ်ပါတယ်ဟုတ်နော်တို့ဒီတဏ္ဍကိုအပမာရကတော့ဒီနာယူတိုင်းထင်ပါဗျာဘယ်လောက်မှန်းတောင်ပြီးတော့မထင်ဘူးသိသေးလားသိပါပါအများကြီးရာတို့ဝရဓမ္မအပမာရကြတော့ပြိဋိဘံသံဃာနိတိကိုပြောတာပြိဋိဘံသံဃာနိတိဇေသေလိဇေသေလိအဲ့ဒီဒီဝရဓမ္မသင်္ခါရကိုမမေ့ဘူးလေဟုတ်တယ်မလား ဒါဖြစ်လို့သူလည်းအရေးကြီးလုံးလို့အရေးကြီးလုံးလို့ပြောတာပဲဒါလေမမွေးသိမ့်မဲ့၃မျိုးနော်အပမာဒဟိုဝေယဓမ္မအပမာဒဟုတ်ကြဝေယဆိုပြက်ထားဟုတ်ဟုတ်နော်အဲ့တော့ဝေယကိုအရွယ်လို့လည်းတို့သုံးပါတယ်ပါဠိလိုဝေယလို့လည်းသုံးပါတယ်အရွယ်လို့လည်းသုံးပါတယ်ဝေယကိုအပြက်လို့လည်းသုံးပါတယ်ဥရိယဘယကျတော့ဥရိယဝေယအဲ့ဒီကျတော့ဝေယအပြက်အဲ့တော့တို့ လူတွေနဲ့ပြောလိုက်လို့ရှိရင်တော့အရွယ်ပြက်တာပြောမယ်ဟုတ်နော်အရွယ်ပြက်နေတာအဲ့ဒါပြောတာအဲ့တော့အပြက်ကိုပဋိထားကြဆိုမမွေ့ကြနဲ့အဲ့ဒါကိုပြောတော့ဟင်အဲ့တော့တို့ဒါဟို30ကဆိုတော့ဝါရင်းနေဆိုင်နေဆိုင်ရှင်နေတဲ့ပါပါပါဟင်ဒီသေးတယ်ဒီလည်းပါကြမှာပါဟင်တို့တို့လုပ်နေကြတာတွေက ကြည့်တို့သူလုပ်နေတာဘုရားပြောတာကကြည့်တို့ကြီးလည်းလုပ်နေတယ်နောက်လည်းတန်းကြည့်အောင်လို့ပြောတာပြီးတော့တို့လုပ်နေတာပြက်အောင်လုပ်တာဘယ်သူရှိတော့ဖြစ်အောင်လုပ်နေတာပဲအဖြစ်သာတွန်းလုပ်နေတာအပြက်လည်းတန်းကြည့်အောင်လို့ပြောတာဝေယဓမ္မသင်္ခါရလေဟုတ်နော်အဲ့တော့တို့ဆိုင်မောကပြောကြပါစို့မိဘဘိုးဘွားလက်ထက်ကတို့ရခဲ့တဲ့ဆိုင်ဆိုရင်6ပေပတ်လည်းလောက်ရှိတာပါတယ်တို့ရန်ကုန်ကဆိုင်ဆိုရင်တခန်း6ပေပတ်လည်းရှိပါတယ်ဟင် မိဘဘိုးဘွားကဟုတ်လားမိဘဘိုးဘွားလက်ထက်ကလည်းအဲ့ဒီဆိုင်မီးပေါ်ကိုတင်ရောင်းတဲ့ကုန်ပစ္စည်းဘယ်လောက်ရှိရထင်လဲမိဘဟိုဘိုးဘွားလက်ထက်တစ်သက်လုံးလေနော်ဟင်အဲတင်တဲ့လောက်ကမှပြန်ပြီးပြက်ကြသွားတာပဲမဟုတ်ဘူးလားပြန်နေလို့လားအဲ့တော့ကုန်ဆင်းသွားတော့ငွေတက်သဘောအဲကုန်ဆင်းတဲ့ငွေတက်တဲ့ပြောပြရရှိတယ်အဲ့ဒီငွေရော ဟိုဝင်ဝင်နဲ့ပြန်ဆင်းသွားတာပဲထင်တယ်ပြန်ပြီးလာပြန်ပါပါဟေးအဲ့တော့အဲ့ဒီအဖိုးနဲ့ဖွာ သူပြက်ထမသိဘူးပြီးတော့သူလုံးနေတဲ့ဂုံပစ္စည်းတွေကျော်လျှောသွားတာငွေတွေလျှောသွားတာသူမသိဘူးသူကတော့အဖြစ်ပဲလုပ်နေတာအဖြစ်လုံရင်လုံရင်းနဲ့သူလည်းတပြေးပြေးနဲ့အဖိုးရောဖွာရောပြက်ပြီးတော့ဟိုသားကိုထိုင်ထိုးအပ်ပြီးတော့သူတို့လည်းအပြက်ထဲပါသွားပြီဟုတ်တယ်လေအဲ့တော့သားလက်ထဲရောက်သားလက်ထဲကိုဒီဆိုင်လေးချုပ် ၆ပေပတ်လည်းပေါ်မှာဘလောက်ပစ္စည်းတွေတင်တင်သွားတဲ့ချိန်တော့တော့ကောင်းတာတင်နေတာဆိုတော့ဆင်းသွားတာသူမှမပတိမထားပဲဟင်အဖြစ်ပဲကြိုးစားနေတာအပြက်သူသိလားဗျမသိဘူးဗျဟင်ဟင်အဲဒီမှာပေါ်တော့ဝါလာကုံစင်းငွေတက်ဟုတ်နော်တခါငွေစင်းကုံတက်နေအဲဒီမှာအစင်းတက်သူတို့နှစ်ခုအပေးယူလုပ်ပြီးတော့အဲလုံရင်လုံရင်လည်းအဖေနဲ့အမေလည်းသူမှပြက်ပြီးတော့ပါသွား ဒါနဲ့ခုသာသမီးတွေလက်ထက်ရောက်ဟင်သာသမီးတွေလက်ထက်ကြတော့ဟောကဲဘယ်နဲ့တော့တူတသေးလေးဟင်ဒီ6ပိပတ်လက်ထိုင်လေးဘောကဘလောက်ဆင်းသွားပြုံးကုန်ပြီငွေတွေကဟောဟင်ဟုတ်ကလားနော်ပြတ်မှန်းငေါ့ပြီရလားဟုတ်ကလားဗျာဟင်တို့အဖြစ်ကုန်ကုန်လုပ်နေတာအဖြစ်ကိုဘယ်သူမှစဉ်းစားဘူး ဖြစ်အောင်ကြိုးစားနေတယ်အဖြစ်ဘူးမှစဉ်းစားဘူးဟုတ်ကလားဗျာဟင်ပြက်နိုင်နေတယ်အဲ့ဒါကိုဂတိထားกว่าအဲ့တော့ပြင်ပကကိုယ်နဲ့ပတ်သက်တာတွေကုန်ပစ္စည်းတွေပြက်တယ်လို့ကိုယ်ဟာကောနေမရလားနေပါပါဘုရားသက္ကန့်နဲ့တာတယ်နော်သက္ကန့်တစ်ချက်ကိုကတိပေါင်း6000မူစာသုံးပါတယ်ပြီး6000ဟုတ်ဘူးနော်ကတိပေါင်း6000သိရဖြစ်ပြနှုံးကကတိ3သိန်းနဲ့ဟုတ်လား အဲ့တော့တို့ဥပမာပေးကြပါသေးဟိုတူးနှောင်းတွေရှိတတ်ပါတယ်တကယ်မှာတော့တူးနှောင်းတွေရှိလားရှိတော့တူးနှောင်းလည်းပေါ်မှာတို့6ပေတိုင်းတချို့10ပေတိုင်းဟိုဟိုရေမှတ်တဲ့တန်ရှိမှထင်ရတယ်ရေပုံမှန်လားနေတော့သွားကြည့်မနေ့သွားကြည့်6ပေနေ့သွားကြည့်ဟုတ်6ပေပါညနေသွားကြည့်ဟုတ်6ပေပါမရောဘူးလားရောပုံမှန်လားနေလို့ အေးဒါပဲမရောဘူးကြာကြဘယ်လိုဘုံကံကြီးတို့ကလားမရောဘူးလားအဲမရောဘူးလေလားဘုံမကြီးမှတ်ထားတယ်ကောဘုံတရာကြီးနဲ့ဘုံတရာကြီးတင်တယ်ဒီဘုံနှလုံးလာတွေ့နေတာဟင်ဟင်ဟင်တို့ဟိုကတော့မှတ်တိုင်ကပါ၆ပေရှိနေတာအောက်ကကြီးကသွားနေတာပြက်နေပြီမနေ့၆နိုင်ကသွားကြည့်လိုက်ရင်ကြီးအောင်မလားတကယ်လို့ ဟင်နော်မေခဏနိုင်သွားကြည့်ရှိဦးမလားအဲဒီညနေ၄နိုင်သွားကြည့်ရင်မေခဏနိုင်ကကြည့်ဦးမလားတဲ့သူလည်းသက္ကနဲ့ဒီလိုဘာလို့ဟိုရှင်းရေးထွက်သွားနောက်ကစားဝင်ရှင်းရေးထွက်သွားနောက်ကစားဝင်ဝင်နေလို့တို့မှလည်းဥပမာပေး6ပေဆိုတဲ့ရက်က6ပေပဲလို့မရောဘူးလို့ထင်နေတာမှန်ပါပါအတွင်းမှာတော့အဲ့လိုပဲဟိုတို့ရှင်းကပြက်နောက်ကစားထိုးရှင်းကပြက်နောက်ကစားထိုးနဲ့လိုက်နေတာ ဒီလိုဆိုမနေ့6နာရီကတပည့်သူတပည့်သားတွေခုရှိသေးလို့လားမရှိပါဘူးဗျာဟုတ်ဗျာမရှိဘူးနော်ဒါ6နာရီကတပည့်သူတပည့်သားတွေအတင်ပြောမရှိမကောင်းကြောင်းပြောမယ်ဆဲမယ်တခါကြီးပဲလို့ခံနေမှာဘယ်လိုလုပ်လဲကြာဟင်အဲဟိုကြောက်ပါပြောတာအောင်ဆိုခင်ဗျားပြောတာမဟုတ်ဗျာ6နာရီကဟာပြောတာဘယ်လိုလုပ်ဟင်ဘယ်လိုလုပ် ခံနိုင်မှာမလားလုံးတော်ဘူးကြာဟဲ့တို့ကတော့မနက်ကလည်းငါပဲသူလည်းငါပဲထင်တယ်အမေမွေးတာလည်းငါပဲဒီကနေ့လည်းငါပဲနောက်ပြန်လည်းငါပဲထင်နေတယ်တို့မှာကဟို6ပေရရောမှရောပဲဟုတ်ကိုရရောမလား6ပေရရောတော့များဘေးတင်တော့ပြီးဒီတိုင်းကြည့်ပါဗျ6ပေရ6ပေပါဗျငါပြီးခွဲကငါပြီးခွဲရှိမှာပါဗျသူတို့အတွင်းကတော့ခုနကြီးလိုပဲ မနက်6နာရီဟာတစ်ဖက်ထကိုဂရေ6000နဲ့ကြည့်ကိုပြက်သွားနေတာလေနောက်ကသာတို့ကံကသာတို့စိတ်ကသာတို့ဥရုကသာတို့တို့စားနေတဲ့ဟာရကသာတို့အဲ့လိုအသာထုတ်ထားလို့တို့ဒီလိုရင်းနေနေတာဟိုဟုတ်ကလားဗျာအေးအဲ့တော့အခုဘုံနှလုံးလုံးပြက်မပြက်သိချင်ရင်တို့ဘာလို့ပေါ့ဟိုမြို့မှာတော့မီးမရှိဘူးလားဗျာသိမိစားနေပေကြောင်း ပြက်မပြက်သိချင်ရင်မိသားဘွားကြည့်ပါဟင်ဟင်နေပဲကြောင်းကြီးဟိုတညာလုံးဖွင့်လဲဒီတိုင်းမဟုတ်ဘူးလားဟင်ကြောလားကြောပါဗျာအဲ့တော့အဲ့ဒီလေးပေကြောင်းကြီးပြက်မပြက်သိချင်ရင်မိသားဘွားကြည့်ပါမိသားဘွားဖတ်လို့ရှိရင်ဟိုအရင်ကဟိုဖတ်ထားတဲ့နံပါတ်နဲ့ ဒီကနေ့တညာလုံးထုတ်ပြီးမနဲ့ဖတ်တဲ့နံပါတ်2မလားလို့ဒီနေ့တက်တာကြီးတယူနေနေယူနေကစား2မလားလားမတူဘူးအဲ့တော့ခုနကဘုံတကာကြီးပြောမှာပေါ့ဗျာဟင်မွေးပြီးဘုံတကာကြီးမွေးပြီးဆိုပါတော့ဗျာဟင်မွေးတော့အဖေဖြစ်သူကအဲငါသားလေးပြောမှာအဖေအထက်ကအဖေကြတော့ငါမီးလေးလို့ပြောမှန်ပါဟင်အဲ့ဒီချိန်မှာကိုမီးအရွယ်ပဲရှိသေးတယ်နော်ဟုတ် ဒီပဲရှိသေးနော်မွေကင်းကမွေကင်းကဒီပဲအဲဒီကနေလူငယ်လေးကြီးဒီပဲကာလာဘာကာလာသမီးဒီပဲဟုတ်ပြအိမ်အောင်ကြတဲ့ချိန်ကပါဒါကမဘသူရဲ့ယောက်ျားလေးတဲ့မဘသူယောက်ျားလေးဖြစ်သွားပြီသူ့ဖေမွေးတဲ့ตาရှိသေးလားမရှိပါဘူးခင်ဗျာကြည်လာတခါဘုံခံကြပါပါဘူး။ဒါယုံပြက်လို့လားမပြက်လို့လား။ပြက်လို့ပါဗျာ ဟုတ်ကလားကြည့်တော့ကြည့်တော့ဟင်အဲဒီကစားပြီးတော့ဝါဒတာတို့အိမ်သားတို့အိမ်သားပြောမှာအဲဒီကနေကြောတော့ကလေးအဲဒီအိမ်သားကကလေးမွေးတဲ့ခါလာကြတော့အဲဒီကလေးကဘယ်လိုခေါ်လို့ဟုတ်ဘူးဒီဘုံဒရာကြီးကိုအဖေခေါ်မှာဟင်ဟိုအဖေကဒါလို့ခေါ်မှာအခုအောက်ကမွေးတဲ့သားကအဖေလို့ခေါ်မှာအဖေခေါ်နေတဲ့အချိန်မှာသားဘဝရှိသေးလို့လားရှိပါဗျာဟုတ်နော် ပြက်မပြက်ဘုံတကာကြီးပြက်မပြက်အဲတို့6ပြီကမမမပြက်ဘူးဆိုလို့ဖြစ်တာပါဗျာတို့6ပြီလည်းရှိတယ်ဆိုလို့ဟင်6ပြီလည်းရှိတယ်ဆိုလို့ပါဟင်ဟင်ပြက်ထားလည်းမဟုတ်ဘူးလားဒါကအဲ့ဒီတရားကလည်းပဲအရင်နေမှာမဟုတ်တာပါလို့တော့နောက်တို့တို့ဘာတို့အရွယ်ရောက်တော့အိမ်တော်ကြအိမ်တော်ကြတော့သူကိုသားကမွေးတဲ့သားကြတော့ဘယ်လိုခေါ်လို့တို့ ကိုကိုအဲဘုံတကာကြီးအဖိုးဖြစ်သွားပြီအဖိုးအဖိုးအဖိုးဟင်ဟင်အဲအဖိုးခေါ်ရတဲ့အချိန်ကျတော့ခုနကအဖေရွယ်မရှိတော့ဘူးနော်ခုပြက်သလားမပြက်ဘူးလားပြက်မှန်းကိုသိလို့လားဘုံတကာကြီးကတို့ပြောလို့သိတာကြဘုံတကာကြီးဘုံပိုင်သိမှာမဟုတ်ဘူးလေဟင်ဟင် အဲ့ဒါကိုတို့ဗမာထုံးစံဆိုတာပေါ့ဥပမာမဲ့ဟိုမောင်ခွေးဆိုပါတယ်နာမည်မဲ့ထားတယ်အရွယ်ကိုလိုက်လို့ကလေးဘဝမှာခွေးပဲခေါ်တယ်ကာလာလာဖြစ်တော့မောင်ခွေးဟုတ်နော်အိမ်တော်ကြတော့ကိုခွေးဟုတ်နော်သာသမီတွေရလို့အိမ်တော်ဦးစီးဖြစ်တော့ဦးခွေးဟုတ်နော်ညီဒီပါတွေရတော့အဖိုးခွေးဟင်အဲ့တော့ဘုံတကာရပြန်လာရောက်သွား ဘုရားရဲ့ပြည့်ပြည့်သွားတော့ဗျာပုဂ္ဂလာဘုဗနာရောက်ပါတော့ဘုကိုဘုဖြစ်ပေါ်ရတယ်ဟင်အဲ့တော့ဟိုရက်ကရွာကလည်းပြက်မှန်းပြီးလို့နာမည်ကြီးအမျိုးမျိုးကြောင်းပေးနေတာပဲဗျာအဘောတို့တခါကြီးကတိလားပြက်မှန်းထောက်ပြီးရောဗလားရောပါဗျာရောသေးဘူးလားတို့ကသူ့ပြီးရောသေးဘူးလားရောပါဗျာဟင် ထုတ်မပြောသေးဘူးလားတခါကြီးရော့သွားဘူးလားဟင်ဟင်အဲဟိုကလည်းဟိုရဟိုရက်ကရွာကလည်းပဲသူ့ဟိုမှာပြက်လိုက်နေတာပြီလို့နာမည်ဒီသူ့ရွယ်နဲ့လိုက်အောင်ပေးနေတာပဲဒါလည်းတို့ကပြက်မှန်းသိလို့လားဗျာမသိတော့ပြက်မှန်းမသိပေးမှန်းမသိဘူးပေါ့ပေးမှန်းမသိတော့မိမိကြီးနဲ့တို့လုတ်ကျင်အောင်လုပ်နေတယ်ဟင် အဲ့တော့ကိုယ်အပြည့်မသိတဲ့အတွက်ရရမယ်အပမာဒခွင့်ကြီးဒုံလဘယူသေးသလားကိုယ်အပြည့်ကိုမသိတဲ့အတွက်အာကိုတိုက်တဲ့တရဏဂုံအပမာဒဟောယူသေးလားယူပါဘူးဗျာသူကကောင်းမှန်းသိတော့ဘူးအဲ့ဒါကိုယ်အပြည့်ကိုမသိလို့ဟုတ်ကလားဗျာဟင်အခုတို့တို့ပြောတော့ကိုယ့်ပြက်ကိုသိပလားသိပါပါဘုရားဝါယဓမ္မသင်္ခါရအပမဒိနာတံပါတိသာသာဘုရားပြိမိမသံဃာနိတိဟောတော် အပြက်ကိုတတိထားတာဟေ့ဘာဖြစ်ဒုက္ခဖြစ်တာလို့ဟုတ်နော်မှန်ပါဗျာမပြန်စဉ်းစားဘူးပြက်လိုက်နေတာကိုတတိမှန်ထားပဲအဖြစ်ပဲစဉ်းစားနေတယ်ဟုတ်လားဟင်ပြီးတော့ရှိတာကုန်လို့နေတာနောက်ကပြက်လိုက်နေတာမြင်လားမမြင်ဘူးမမြင်လို့ခရားကစိတ်မချလို့ကိုပရိနိဗ္ဗာန်ဆံကနေဟောတာဒီပြောသွားတာလေဟောရသမသင်္ခါရပါလေမှန်ပါအပြက်ကိုတတိထားတာ မှန်ပြီလားဗျာမှန်ပါဗျာဒီတိုင်းတို့တို့တစ်ဖယ်ဒီကတာရင်ပဲနေလို့ဟင်ဟင်ဘယ်လိုလုံးမလုံးဘုံတကာကြီးမရမှာပြက်ပေါ်သေးလားမှာဗျာပြက်သေးတယ်ပြက်မဲ့တူတူဒီတိုင်းကြည့်ထားလိုက်ကောင်းလားဗျာဟင်ဟင်ပြက်မဲ့တူတူတခါကြဒီတိုင်းကြည့်ထားလိုက်ရင်ပဲလို့ဟင်ပြက်တယ်ပြက်ပါလားဟင်ဟင် သာဓုသာသနာမှာအရေးကြီးတဲ့အပမာဒနော်မမီကောင်းတဲ့သုံးမျိုးမှတ်မိနော်ခုနကတုံလဘအပမာဒတရဏဂုံအပမာဒဝေယဓမ္မအပမာဒဟိအဲ့ဒါလေးရအောင်ယူထားကျေနာကြသူဗျာသာဓုသာ